မ်းသာပါစေသူတော်ချမ်းသာပါစေတော့မတွေးဘူးမတွေးလို့သူများကိုဟိုလိုကြိုက်ကြည့်နေလည်းမစော်ကားဖြစ်ဘူးမုန်းသိနေလည်းမစော်ကားဖြစ်ဘူးပေါ့ဟုတ်တော့တွေးရင်ကြိုက်သိနေလည်းသူကစော်ကားနိုင်တယ်မုန်းသိနေလည်းစိတ်ထဲကနေစော်ကားနိုင်တယ်အဲ့တော့ချမ်းသာပါစေချမ်းသာပါစေဆိုတော့မတွေးကြည့်တဲ့အတွက်ကြိုက်သိခြင်းတယ်မုန်းသိခြင်းတယ်အဲ့ဒါကုသိုလ်ရသေးဟင်ဘာမှဘာမှလာမပေးဘူးကိုယ်စိတ်တော့ကိုရတာနော် အဲ့ဒီတိုင်းအာထုတ်သိပြီးတဲ့ပြီးရင့်ကျက်သွားပြီပညာပါရတဲ့ဒုစာကကုသိုလ်ရအောင်အာထုတ်ပြီးပညာရအောင်အာထုတ်ပြီးလို့နှစ်နည်းနှစ်နည်းပြထားတာဖြစ်တယ်လေတို့ဖရာကုံပွားတာလည်းဒီတိုင်းပဲကုသိုလ်ရအောင်ပွားနည်းပညာရအောင်ပွားနည်းနှမျိုးကြီးတယ်ပဲဟုတ်ဟုတ်ဟင်အဲ့တော့ပညာကဘယ်လိုနည်းနဲ့ရမှာတော့ အဲဘွားပါများလို့မတွေးကြည့်မတွေးကြည့်လေစိတ်ရင်းချက်နေပဲလေဘယ်လိုပထမသံဒုတိယသံတတိယသံဘာညာပြောမနေနဲ့စိတ်ရင်းချက်တဲ့ရင်းချက်လာတာပေါ့ဟုတ်နော်စိတ်ရင်းချက်လာတာပေါ့စိတ်ရင်းချက်လာရင်သိရင်းချက်လာမှာပေါ့အဲ့ဒါညာပညာဖြစ်တာပဲလေဟုတ်နော်အဲ့ဒါပြောတာနော်မာမီလာအာမာမီရဲ့ဘိုးကျင်တာပါမလားဟင်ပါဗျာ ကျေတာပါမလားဆိုပါတယ်ပြအဲ့တော့အဖိုးကုသိုလ်ရအောင်ကျင့်မလားပညာရအောင်ကျင့်မလားအာပညာတိမတတ်ဘူးလားအာသူဘာလို့ဘယ်တော့ဘာလို့သူနာကြီးတွေကျေနာလည်းတော့တော့တော့ရောက်ပါပြီနာကြီးတွေဟင် ဟင်ဟိုတော့မနေ့ကတော့ဘာလို့ပေါက်လူးနဲ့ပြီးသွားတယ်ဒီတခါကောအဲဒီနာအိုင်းနဲ့တွေ့တာဘယ်လိုလုပ်နာလဲနာဘောဟင်နာဘောနာဘောနာဘောဟိုနာဘောကတကယ်ပြန်လေးဟုတ်ပါဘူးနာဘောနာဘောဘိုင်ပါဘိုင်ပါဘိုင်ပါ ကျေးဇူးတင်ပါတယ်တီးပါတယ်လားအဲ့ဒါကတော့မတော်တော့တီးပါရေဘုရားအဲ့တော့ဤဘာမေယမှာကုသိုလ်ရအောင်လုပ်ပါလားပညာရအောင်လုပ်ပါလားတို့ဤဘာဘာစီတရားတရားကြီးဘူရာတိတို့ဘာမှမဖြစ်ဘူးရဲ့ဘာသာကြောင့် 八好够嘞。对。什么片？猪爷爷的片。哎，猪爷爷的。猪爷爷的片。还有我我养到的嘛，还有我还有包养的了，还有。包养猪爷爷的片。还有我还有。要我给伢那要我几包买了噻。俺们好不啷么啷个？咦？这个没对呗，不老灵肉。မတွေးပဲဘယ်နှနာရီနေမလို့ Мадонья умнайка коллеги. Вот и гончали юэля. 再说早上读的不是读的，呃，那下面好在约了。အဲ့ဒါတွေ့နေရင်ဘုလိုလည်းမရဘူးပညာလည်းမရဘူးဒီအခုတို့ပဲရပါလိမ့် မတွေးပဲဘယ်နှစ်နာရီမှာတော့ပြီးတာကုသိုလ်တွေရှင်တဲ့ပညာတွေရှင်တဲ့ဆိုရင်မာတော့ညဲတဲ့ကုန်းနိုင်တဲ့တလေးကြီးရာခတဲ့လေးပြရရာခတဲ့လေးနေတနိုင်တလောက်ကျိုးစားပါမယ်လေသာတနိုင်တလောက်တဲ့တနာကြီးတနာကြီးမတွေးပဲနေရမှာဒီကျဲမာတော့ညဲတဲ့နိုင်ရတဲ့ကြီးတဲ့လေးကိုပြတဲ့လေးကိုတမတမ 洗卡，有没有？洗卡，那你，对，那人家注意嘞，那直播那个，卡，我们可以定哪里洗卡，我那有空调，对，那叔叔搞那，你搞你说吧，你说。哎呦，都，都维修也好，培养招商系统。那招商，你去搞什么那么操多？三遍嘛，三遍八十 အဲ့မှာဒီလိုလည်းအဲ့မှာသိလာပြီးတော့မှဟိုတန်ပြတ်ကြောင်းကိုလာပြီးတော့မှဝေဝိသပါနေအမှန်လားဘယ်ကနေဆင်းလာတာတော့မပေးတော့ဘူးလားဟိုလုံးကဟိုဘုရားဟိုပေးလုံးပေးလုံးပါလေဟိုရောအောင်ဟောဘောနာလေးသုံးလိုက်ချင်တော့ဟောရှင်ဘုရားတည်းပါသုံးတဲ့နေရာလေဒီအနေနဲ့ဒီလိုနဲ့အခုအောက်ဆင်းလာတို့ဘာလို့လဲဒီမှာဒီမှာဟို 我背着我爷下到了。我我背背一个背一个，我母看都把路里。哎，好，我们该搞嘛。哎，我背哎这样嘛。ဟုတ်ပါဘူးသူတို့ဒီဘက်ကဟိုမကလို့ရုံးနေမတရားနေအဲသူတို့ပြေးလို့ပြေးလို့ဒီဖြစ်တော့ဘယ်လိုလဲတော့ကမတရားနဲ့မတရားဟုတ်ဗျာမကရောနဲ့မကရောနဲ့တတအမှားသူတို့ဟိုတော့အရှင်ပြန်ရတာတတိတော့သူနေပြေးလို့ပြေးလို့ Enseñaba el vino sobre el mamirón. တို့လာဟူတွေကတော့ဘုရားကျောင်းဆောင်ရှိတဲ့သူတို့ကလာပြီလာဖို့ဥပုပ်ထင်တယ်။သိပါဗျာ။တို့လာဟူထုတ်တာကလာပြီနဲ့လာဖို့ဥပုပ်လေ။လာပြီလာကွယ်ဥပုပ်ဟိုဟာနာဂာနေဥပုပ်လို့လားဗျာ။ဟုတ်ပါတယ်အဲဥပုပ်နေဆိုရင်အဲညီညီထိုင်ရမှာ။တို့ဥပုပ်ကျောင်းဆောင်ဝင်တက်တဲ့ပုဂ္ဂိုလ်တွေလေး။ သူတို့လာဦးထုံးစံကရာတဲ့ရှိနေပြီဥပုံနေကိုအဲ့ဒီကြောင့်ကောင်းအောင်သွားတာလေတင်ပါဘူးကြောင်းအောင်သွားပြီးဒီတိုင်းကြီးမနေနဲ့အချိန်နဲ့တတ်မှပြီးဥမာမေနာယဝဲဆိုနာယဝဲမြေတံပူဘွဲမြေတံပူဘွဲခေါ်မပေါ့တနေ့ကိုနှစ်ကြိမ်ဆိုနှစ်ကြိမ်သုံးကြိမ်ဆိုသုံးကြိမ်မြေတံပွားဘွဲအဲ့လိုကိုကျင့်ရတာတယ်ဟုတ်ပေါ့ 不多，不干不是，我不给。不了，我那呢？都都都破了，我大哥，这花是捞的嘞。再药大哥，怕再药娃啊，他里大概我那呢？嘞，冰石包个，包卡是，我那呢？第二个那个呢？啊，我李叔我拉黑的我，你才搞错我了，回来。 ahora y la goma ya que sí que tiene lo que a mí pasó la goma sí sí ဟိုပြောပြပြီးဒါပေါ်မှာရတဲ့ဘုန်းကြီးကြောင့်သွားပြီးအဲ့လိုလိုမှာအခုနောက်ဆုံးပြောလိလောကနာတာပေါ်မှာကြောက်တယ်ဘုန်းတော်တော်လိုလိုလာကြ အဲဘုမောင်းကိုမဆိုင်ရဘူးဟင်ဟင်ဟင်နောက်ရီဝဲတင်တော့တယ်ဒီဘူလို့ဘာမှမလုပ်ဘူးဟင်ဟင်တို့ကြတော့တို့ထုံးတာတိုင်းတွေမနဲ့3နာရီထားရတယ်3နာရီနဲ့4နာရီကြာခင်းကြ4နာရီပူတာနဲ့4နာရီနဲ့9နာရီကြာကိုထိုင်ရတယ်ဟင် 9နာရီနဲ့6နာရီကြာဈေးကြာ6နာရီထူတာနဲ့9နာရီထိုင်ရတယ်အဲလိုတနာရီထိုင်တနာရီဈေးကြာဒါတနေ့လုံးအဲ့ဒီတိုင်းသွားတာညာဒီဟင်စီကံရှိရတယ်ဟင်ဟိုလှုပ်ချင်တော့လှုပ်လိုက်တယ်မလှုပ်ချင်တော့အိပ်နေတယ်ဆိုရင်အဲ့ဒါကုသိုလ်လည်းမရဘူးပညာလည်းမရဟုတ်နော်ဟင်ပြီးတော့စလှုပ်ခါစတော့ဖြင့်စိတ်ပါလဲပါနဲ့အားတဲ့ပြီးတော့ဟုတ်လား ကြာကြာကြီးအဲလိုစိတ်ပါလက်ပါလုပ်တဲ့ပုဂ္ဂိုလ်ကညာညာကြီးအပြင်းထူတတ်တယ်ဟုတ်ပြီဟင်ကြာကြာကြီးအဲလိုလိုလိုလုပ်တဲ့ပုဂ္ဂိုလ်ကညာညာကြီးအပြင်းထူတယ်ဗျသီတာလေးနဲ့မှန်မှန်မှန်မှန်လို့ရတယ်သီတာနဲ့လေဟင်ဟောဥပုနေဆိုတို့ဟိုနေ့ဘယ်နှကြိမ်မေတ္တာပို့ပွဲခေါ်တော့နော် မေတ္တာပူပွဲဟင်အဲ့တော့တတဝါအလုံးမေတ္တာပူတာအာဟုတုဖြစ်မလားမဖြစ်ဘူးလားဟုတ်ကလားသာဖို့မရပါဟင်有乌了，哪里不补？那是悉尼，他不累，要不干不不搞旅游。 ရာတိကိုမိုင်နဲ့လေသတ္တဝါတို့ရသူတို့စားနဲ့လေဘာကဖွယ်ဘုခတဲ့နာပြအဲ့ဒါနေဩခတဲ့ကိုဘုမလဲလာဖွယ်နဲ့နေอืมมันก็คือมันคือที่ที่มันหมดจากหัวกูไอ้นั่นนี่เออเรียกกูเนี่ยนั่นแหละ pero ကိုကဟိုတွေးနေလို့ရှိရင်အကုသိုလ်တွေဖြစ်ပါမတွေးဘူးမေတ္တာပို့နေကုသိုလ်တွေဖြစ်ပါပေါ့ဟုတ်နော် ဟင်တွေးနေရင်စိတ်တွေမဲဒူလာမှာပေါ့ဟုတ်မောအဲမေတ္တာပို့နေရင်စိတ်တွေဖြူစင်လာမှာပေါ့ဟုတ်မောအဲဒါကြောင့်တို့ကမေတ္တာပို့ဖို့ပြောတာဗျဟုတ်ကလားဗျအဲတော့ကျမ်းမာပါစေချမ်းသာပါစေသိသေးတာနော်တစားကထုတ်ပေါ်မှာမဟုတ်ဘူးတွေးချင်တာမတွေးချင်တာဘူးတွေးတာကပစားကတွေးတာမဟုတ်ဘူးစိတ်ကတွေးတာ ဟုတ်နော်အဲ့တော့ဒီကံဒီကြမ်းပါပါသေးချမ်းသာပါသေးဟုတ်နော်အဲ့ဒီတဲမှာတို့မိတ်ဆွေတွေကောပါနိုင်ဘူးလားပါပါတယ်ကြံသူတွေကောပါပါတယ်ဘုံပါတာဟုတ်နော်ကြမ်းပါပါသေးချမ်းသာပါသေးဘသူရဲ့လို့တယောက်တည်းကိုဝါခွက်ထားတာမဟုတ်ဘူးဟုတ်နော်ဟင်အနည်းရှိသူတွေကောမပါနိုင်ဘူးလားအဝေးနေသူတွေကောပါနိုင်တာပဲနော် ဟုတ်နော်ပြီးတော့တို့မမြင်အပ်တဲ့ဟာတွေပေါ့မြင်အပ်တာတွေပေါ့ကုံပါတာပဲတို့မြစ်တာဟာအထီရောက်ဆုံးလို့စာရဖူတယ်နော်ဟိုလူတယောက်ကသမင်းအို300နဲ့သမင်းချက်ပြီးတော့သမင်းဟင်းအစုံချက်ပြီးတော့ကျွေးတဲ့ ဟုတ်နော်တယောက်ကတော့နိုးတညစ်သာမေတ္တာပွားတဲ့နွားနိုးတညစ်သာလေနွားမြောက်နွားနိုးညစ်တာတူပါလိမ့်မယ်နိုးတညစ်သာမေတ္တာပွားလို့ဆိုရင်အဲ့ဒီသမင်းအိုး300နဲ့ကျွေးတဲ့လူတဲ့ဟောဒီနိုးတညစ်သာမေတ္တာပွားသူကပူပြီးညတ်တယ်လို့သာဆိုတာဗျဟုတ်နော်ဟင်တို့ဟိုခုနက အိုလိုအို300နဲ့ကျွေးတဲ့ဟာကဘယ်သူပါဘယ်ဝပါမပါနိုင်ဘူးလားပါပါပါအိုကိုကပါနိုင်တယ်လေဟင်ဒီတော့စားရတဲ့တော့အချင်းတော့ဘသူကြီးကတော့ဘယ်လိုကြီးစားသွားတာနဲ့တော့တော့မယူပါသေးလားဟင်ဘာလဲတော့ဘာလဲအဲ့လိုလဲအဲ့ကုသိုလ်ရအကုသိုလ်တို့ကများကြီးကြ ဟုတ်ဗျာမကွန်မရာတွေလုပ်သွားတာတို့လေဖြစ်သလိုစားသွားတာတို့နဲ့ဟင်ကြီးလေဒီအကြီးကဲသူကခွန်မိုင်ဒီလိုကြီးလေနေမှာဟင်ဟင်ဟင်ဟင်ဟိုဟိုဟိုဘောက်တာပြောနေအောင်ပဲအဲကျွေးကြီးอ่ะလူပြောတဲ့စကားကလေငယ်ကြီးရေပါလို့သာခေါ်ငါ ခွေးကောင်တရားကိုသမင်းဟိုရွာစိတ်မှာကြွေးတာလို့အေးညာတာဒုတာဒုအေးကွာတကောင်းတကောင်းရိုက်တာနဲ့တို့တို့တကောင်းတကောင်းကြိုက်တာတစ်ထရိုက်တာ69ပေါင်ပြီးသွားတို့လူရှင်တို့ပြထားပဲလေဟုတ်တော့ဘူးဟုတ်ကဲ့ အဲ့တော့ကုသိုလ်ကတရားစာတော်ရခြင်းမရပါဟုတ်တော့ဒီဒီကုသိုလ်ကတရားစာတော်ရခြင်းမရမှာဓမ္မဥသုံးရလဲကဒါကတော့ရဖို့ပါပါလေအာလုံးရမှာပါသိချမ်းသာပါသိစိတ်ဆဲကဟုတ်တော့လွယ်လွယ်လေးပိုက်ဆံကုန်မလားဟင်ပိုက်ဆံနေကုန်ပါဗျာဟင်လွယ်ပါဗျာဟင် အလွယ်ဆုံးလို့သာရဆိုတယ်ပြီးတော့အထီးရောက်ဆုံးလို့သာရဆိုတယ်ဟုတ်ရဇာလူပဲဖြစ်ဖြစ်မိတ်ဆွေပဲဖြစ်ဖြစ်ဒါကငါဇာလူငါမိတ်ဆွေအဲ့ဒါဒုကခွဲကြတာမဟုတ်ဘူးဒုလည်းရှိတယ်အတွေးကခွဲကြတာအဲ့ဒါလူစိတ်မဟုတ်ဘူးအတွေးစိတ်ကဖြစ်တာဟုတ်နော်ဟင်အတွေးကအဲလူကြိုက်တော့ကြိုက်လို့နေမှာပေါ့သူမုံတော့မုံလို့နေမှာပေါ့ဟင် တို့လူကအဲ့လိုမရှိရဘူးလေဒီတာဖိတ်ရှိရမယ်ဟင်အဲအဲဘူဝမဆိုင်လုံးနဲ့ပြောလို့လည်းရမှာလည်းဟုတ်ပါဘူးတို့ပြောတော့ဟိုဆရာဝန်တယောက်ရဲ့စိတ်တရားဝန်မှညာသူမရှိအောင်မိတ်ဆွေရှိအောင်ကရုဏာစိတ်နဲ့ညာသူကြီးဒုက္ခရောက်နေတဲ့ညာသူလို့မမြင်ရဘူးကရုဏာစိတ်နဲ့ကုပေးရတာပဲလေ မိတ်ဆွေကြီးမို့လဲတစ်မျိုးမရှိရဘူးကရုဏာစိတ်နဲ့ကုပေးရတာပဲဆရာဝန်တူရဲ့ထားရတဲ့စိတ်နဲ့စိတ်ထားတော့ဒီအရာတို့ဒီနေ့ဒါစိတ်ချခံတာနော်မမင်းနော်ဟင်အဲဘာလာဦးသူမနာကြီးနားရှိတာဟောဒီပဲလေတို့တို့ဆယ်မိနစ်တာဘွားခိုင်းပါဒီပဲမှာဟုတ်ကဲ့ ဘူးဘုရားကြီးဟောကျွဲကောင်တော့ဒီကသမားမောပါပြီကြာတော့ဒီနေ့ကျွဲကောင်ပါတယ်လို့ဒီမှာဘောတယ်မောတယ်ဒီဒီဒီအကုန်လုံးကိုလုံးမှုလုံးမလာရင်ကောင်းပါပဲတို့မောတတ်တာဟုတ်ပါဗျာဟုတ်ဗျာ ဟင်လုံးဝမလာသလိုအကုန်လုံးရှားနေရောဒီရောဒီရောလာဟုဒီရောမလာရင်ကိုကောင်းပါပဲအဲ့ဒါဆိုတို့မောသက်တာကောင်းဘူးလားဟာဟာအဲ့ဒါတော့ဘာလို့မဖြစ်တာလို့မဖြစ်ပါဘူးဟာဘာလို့မဖြစ်တာရအောင်ပဲဟင်ဟင်ဒီနေ့မပြီးလို့ဆရာတို့အရှင်ရှင်ဗျာနဲ့တွေ့တွေ့ချင်တယ်လို့ပါအဲ့လိုမတနိုင်လို့တိတိမဆိုရင်လည်းကိုညီပြီးတော့ရှင်ဗျာနဲ့ဟုတ်ကလားဒီပါဗျာဟင်ဟိုပေါ့ငောင်းဝါပဲတင်းဝင်ပါ ခင်ဗျားကလည်းမခင်ဗျားကိုပါကြည့်တယ်။ဟုတ်ဘူးအေးအေးကြည့်နေလေးကြည့်တယ်။မှန်ပါဗျာ။ခဏနိုင်နဲ့မှတ်ထား10မိနစ်မှန်ပါ။ဟင်။အေးဟုတ်ဘူးအဘိုးဟောတယ်လို့လေ။တရားအုံးနဲ့တေကလေးလေးကလည်းအချက်နဲ့တန်းပြီးပြောင်းလို့ဆက်မချချဖို့ပို့တယ်ဆိုမဲ့ 我下去回了三万的补补的，是这个大个嘛？这大你去去讲我们啊？是美女，是美女，啊？嗯。哎，老虎，看这个来来，嘞，看这这拿我这呢，没为何了些，别七明年，姐妹。

တကယ်ရတယ်ဦးကျင်ပေါ့အာလူရှောင်းမြောက်ခေါင်းကြီးတို့ခါကြီးကုန်းထားတော့ကြာကြာမထိုင်နိုင်ဘူးကြီးပြောပြပြောပြလိုက်နော်ဟိုချင်းမျက်စိနှစ်ခုအရင်နာမှာပေါ့ခါကြီးကုန်းနေတော့တဲ့ပါဗျာကြီးရဲ့ဘော်ပိုင်းကဒီမှာဒီဘက်အားများနေမှာပေါ့တဲ့ပါဗျာဥမာမှာခါကြီးတိတ်ခေါ်ထားတော့ဒီမဆုံလျိုးဘက်ကိုအထက်ပိုင်းကြီးကဖြစ်ပေါ်မှာပေါ့တဲ့ပါဗျာဟုတ်နော်ဒီဟိုခါပြောင်းပြောင်းလေးဒီလိုလေး ပြီးတော့ခေါင်းကိုဒီလိုတိတ်တယ်ခေါင်းကြီးငုံထားတော့တဖြည်းဖြည်းနဲ့ရှိကူအားများသွားတယ်ချင်းမျက်စိတစ်ခုအရင်နာမှာပေါ့တယ်ပါဗျာထိုင်မုံထိုင်ပြီးနော်တယ်ပါဗျာဟင်တယ်ပါဗျာဟုတ်နော်တယ်ပါဗျာခါလေးဖြောင်းဖြောင်းထားတယ်ခေါင်းလေးတိတ်တယ်ထားတယ်ဟုတ်ဒီဘယ်လက်နဲ့ညာလက်ကတကယ်လို့ကိုတို့မိဒီရှေ့မှာပဲယူတာများတယ်နော်တယ်ပါရှေ့ယူလို့ရှင် ဟောဒီဟိုတို့ဟွာခေါ်မှာပေါ့ ဘာခေါ်တော့ဒီကကြွက်သားလေအကျော်လေဒီပဲတင်းလာမှာပေါ့လက်မောင်းခေါ်သွားလက်မောင်းကျော်လက်မောင်းကျော်ဟင်အဲဒီလိုတို့ထိုင်ရကနေပြီးတော့အာရှေ့ကိုခေါင်းကငိုက်သွားလို့လွန်သွားရင်ဟောတာကြီးတောက်လာတာဗျအဲ့ဒါဟိုရှေ့ကိုမငိုက်အောင်သူကကြားခံခေါ်တယ်ရှေ့ကိုကြမှာဆိုလို့ကြားခံထားတာနော်ဟုတ်ပါဘူးသဘောပေါက်တယ်နော် လေအဲ့ဒါကြားကန်ထားတော့ခေါ်တယ်အဲ့တော့ဒီကိုရှိကိုသူတို့ငိုက်လာရင်ကိုရွှေ့ဖို့မလိုပါဘူးသူဟာသူမှားရင်မှားရင်နဲ့ပြန်ပြီးတော့တဲ့သွားတာရှိတယ်ပါနော်ဟင်မှားဖို့လည်းလွယ်ပါနော်ကြာမှာပါစေချမ်းသာပါစေစိတ်ထဲရဒါလေးပဲဘာလို့မှခိုင်းတာတော့မတွေးပြအောင်နော်အဲတချီမတွေးပြရင်တချီကုသိုလ်ရနေတာပဲတချီမတွေးပြရင်တချီစိတ်ဖြူစင်းနေတာပဲနော်တချီမတွေးပြရင် တချီကိုယ်စိတ်ကိုကိုယ်ပိုင်တာပဲဟုတ်နော်အဲ့လိုကိုယ်စိတ်နဲ့ကိုယ်ပိုင်သွားလို့ရှင် နောက်ဒီစိတ်ရင့်ကျက်လာလိမ့်မယ်နော်အဲ့ဒီရင့်ကျက်အောင်လို့ခိုင်းတာကဲစားပြီ10မိနစ်10မိနစ်ဒီတေရမှာလဲနာမရောနာလဲဒီမှာအလကားပဲမှာဆိုဒီကုကုကလျာမဲ့ဒီကျော်လျာတို့အမဲဝချပဲလက်ခံပါလို့ 啊！我一来台的嘛，一住一米的嘛，光门大路。对对，听你打话，我外头，对不对？对对，你打到妹啊，对对对讲啊，对吗？啊对呀，都啊！我听一打妹，我我听，因为我光门大，那我怎么扛啊？对吗？天对，没见那不行下我别就不好，没见阿 姐姐，姐姐对，姐姐你打扰我姐姐，对，对，ကျမ်းမာပါပြီ။ဘာမာပါပြီ။အဲဒီတော့ဟောလေလုံးလေးမိတ်ထားတယ်။လေလုံးလေးပိတ်ထား။မြတ်စွာဘုရားဟော။လေလုံးလေးကိုမိတ်ထားလိုက်။ငါဟာလေးစီလို့ပိတ်ထား။ဟိုမျက်လုံးမိတ်တော့စိတ်က ဟိုကျမ်းမာပါစေထားတဲ့နေရာမှာအားကောင်းတာပေါ့မျက်လုံးဖွင့်ထားတော့စိတ်ကအဲ့ဒီမျက်လုံးမြင်တဲ့နေရာပဲစိတ်ပါသွားမှာပေါ့သိလိုက်သွားမှာဆိုလို့မျက်လုံးလေးပိတ်ထားကျမ်းမာပါစေချမ်းသာပါစေအဲ့ဒါလေးအမြဲပို့ပေးပါကျမ်းမာပါစေချမ်းသာပါစေအမြဲပို့ပေးပါမတွေးဖြစ်အောင်လုပ်ပါမတွေးသေးခြင်းလုပ်ပါ အတွေးဒီအာဟုသူဒိုးစိတ်ကိုမင်းကြီးအောင်လုပ်တာအတွေးအဲ့ဒီမတွေးပြအောင်လို့မေတ္တာပွားခိုင်းတာပါတွေးတာလေသူများတွေကိုတွေးတာပါသူများတွေတွေးပြီးသူများတွေပေါ်ကိုကိုကချိကြိုက်တော့ကြိုက်တယ်လို့မုံတော့မုံတယ်လို့ပြမှားတတ်ပါတယ်အဲသူများတွေပေါ်တွေးမဲ့အတွေးကိုမတွေးပြအောင်လို့ ကိုယ်စိတ်ကလေးကိုကိုမေတ္တာလေးနဲ့အေးအောင်လို့ထိမ့်သိမ့်ပေးတာပါဒါကိုမေတ္တာကမ္မထံလို့ခေါ်ပါတယ်ပွားကြည့်ပါသိရှိလည်းရှိမတွေးပြအောင်ပွားပါ to believe what people ဒါကိုစာလို့ဘာဝနာလို့ဆိုမှာလေဘာဝနာဆိုတာပွားတာပါပွားတော့များလာမှာပေါ့စိတ်ကောင်းနေများလာရင်စိတ်ယုံမာတွေနေသွားမှာပေါ့ကောင်းတဲ့အမျိုးကိုပွားစီခြင်းလို့ပါ ဒီမေတ္တာစိတ်နဲ့သိရင်ဓမ္မကိုရောက်ပါတယ်လူဘုံနဘုံနေမကပါဘူးသူကဓမ္မဘုံကိုသွားမဲ့မေတ္တာကမ္မထာမှာပွားကြည့်ပါသိပြီးတဲ့ဒီရည်ကျယ်လို့ကိုယ်စိတ်ကိုနိုင်ပြီဆိုတဲ့ခါလာကြတော့မေတ္တာဘာဝနာကနေဝိပဿနာဘာဝနာပြောင်းလို့ရပါတယ်တို့ကတော့မေတ္တာဘာဝနာပဲပွားပါ အာလုံးကြံမာကြပါစီကြံမာကြပါစီကြံမာကြပါစီကိုကိုရည်ရူးတာပါချမ်းသာကြပါစီစိတ်ကိုရည်ရူးတာပါတတဝါတိုင်းမှာလည်းကိုနဲ့စိတ်နှမျိုးပဲရှိပါတယ်ခွေးမှာလည်းကိုနဲ့စိတ်ဝက်မှာလည်းကိုနဲ့စိတ် လူမှာလည်းကိုယ်နဲ့စိတ်ပါပဲပြီးတော့ဗုဒ္ဓဘာသာမှာလည်းကိုယ်နဲ့စိတ်မူစလင်မှာလည်းကိုယ်နဲ့စိတ်ခရိယာမှာလည်းကိုယ်နဲ့စိတ်နာဘူးဝယ်သူလည်းကိုယ်နဲ့စိတ်ပါပဲဘာသာမရှိသူလည်းကိုယ်နဲ့စိတ်ဒီနှစ်ခုပဲရှိပါတယ်အဲ့ဒါကိုအာယုံပြု၍တကယ်ချမ်းသာစီလူတဲ့စေတနာထားပါတကယ်ချမ်းသာစီလူတဲ့စေတနာထားပါ စိတ်အားကောင်းရင်ကောင်းတယ်လို့သိရင်ကျက်ရင်ရင်ကျက်တယ်လို့မေတ္တာရဲ့တန်ကြံရောက်လာပါလိမ့်မယ်ကိုကသူများမေတ္တာထားရင်ကိုကိုသူများမေတ္တာတန်ကြံရောက်လာမှာပါပွားပြီးပါ ภิกขุปนาเวิยะเทนเดเกกุภิกขุปนาเวิยะเอ๊ะสกาหุตุวิดิวิดิเมตาหิเอ็มนี่เป็นบุญนะครับดูดีเลยนะคุณ 我一把，我喂滴滴村你的我滴红妈妈喏，他他多你喂。我滴多嘞，又没想买，又没想买多，我多少多？我滴多买，又在贵呀，滴多买啦。布我的四，布贵呀，滴多买，欠杀啤酒，杀啤酒贵呀，多啦。欠杀酒，欠杀酒家最最老。嗯。 ဟုတ်ကဲ့ဒီကိစ္စတော့ဆက်ပြီး။ငါကတွေးရတယ်လို့မတွေးဘူးလားတွေးလား။မတွေးတော့ဘူးလေလား။ဟုတ်ပါပါ။တွေးရတာမတွေးရတာ။တွေးတာလေမတွေးတော့။တွေးတာတွေးတာ။ဟင်။ဟင်။ဒီတို့ပေးနေတာတော့ပေးပြီးဒီအလားဟိုရောက်တော့လေအဲ့လိုလေးအဲ့လိုလေး။ကဲဘာလို့ကျွန်တော်လာတာလဲ။ တယ်ဘုံတွေရိုက်တယ်ပေချေရိုက်တာတို့မောင်ကြီးတွေကြဥပမာမှာမှတ်တမ်းတင်မဲ့ဟာဆိုရင် 不要我们送到啊！这些，四十五到四十一座。一天，的天，一天，一一天，一一天，一天。就我们去啊。的

就伢忙的忙到你妈要车。 အနတော်ကြီးအနော်ဟိုးရေရအောင်ပေါ်မှာဖျားဘိုးကိုတို့လိုအရှင်းမရှိဘူးအဲဒါဖျားဘိုးဘိုးဝယ်တယ်ဝပြုစီတာအဲတော့ဘာကိုတော့တော့တို့လိုအရှင်းမရှိဘူးကိုသွား 水工过来这家碰到偏东的，你有家他妈，哦喏，哎，有钱的，哪哪有事儿？အောင်မအင်းအင်းအောင်မဒီဝီမင်းဒီဝီနဲ့ရမကြီးရတယ်လို့ဟဲ့ဟောလူမျိုးချင်းလည်းညီညွတ်ဘာသာချင်းလည်းညီညွတ်မိသားစုချင်းလည်းညီညွတ်ညီညွတ်တော့ဘယ်လောက်ချမ်းသာလို့ဒီလား ဟင်နော်ညီညွတ်တော့ဘယ်လောက်ချမ်းသာတော့ဟင်စိတ်ဝင်ပွဲရင်ဒီလိုပဲလို့ချမ်းသာနေနိုင်မှာနော်ပြီးတော့သက်တမ်းဒူလီဒူလူလာဖြစ်တာတို့နေရာလာရှိဖေတယ်မပူဘူးနော်ပြီးတွင်းလေးကိုတို့ကချမ်းသာအောင်နေတတ်အောင်နေချမ်းသာပါဟုတ်နော်ဟင် စတန်ဒိုလေးလူလာဖြစ်တာချမ်းသာအောင်နေတာကိုဒုစားရနာတိုက်တာလို့ဟုတ်ကဲ့တိုက်တာလို့လို့ဆိုတယ်ဟုတ်ကဲ့ဟုတ်ကဲ့အော်အော်မာပတ်ပေါ်နော်တော့အာရရပြီအာရခေချာပါ โอกาสันติธา โอกาสันติธา โอกาสันติธา โอกาสันติธา โอกาสันติธาโอกาสันติธามยัมพันติมยัมพันติภาราวินาภาราวินาอิวาตินาอิวาตินานาระหัมนาระหัิโตตินาโตตินา ปาปาปัมทานัมจตนานัมนิมิตตัมวาสาริยัมมุนตามาปีละทีละตาปุปาธรรมะธาคัตตาโตตมาสีนาสีนาปุมีนา ทุกขังยังมุงจันตุมุงจันตุสปาทุกขาโตตัวบวชသာဓုဩဃာတသုတော်မှာနော်ချတာပေါ်လေနော် ဩကာသံဒိဋ္ဌဩကာသံဒိဋ္ဌဩကာသံဒိဋ္ဌဆိုတာတတိတော်ချစ်ခိုးခွင့်ပြုပါဖရာပြုပါဖရာလို့ခွင့်တောင်းတာနော်ဒီမယံဘန်းဒီသွားဘန်းဒီရှင်ဖရာမယံဖရာတတိတော်တို့သည်သွားဟုတ်ဗျာဟင်ဘုဒ္ဓဒီနံယရဏနာဖရာတိဟူသောယရဏဟုတ်ဗျာ နေမိတောင်ဝအာစရိယာဆိုတာအဲ့ဒီဖရာဘူဇာတရားဘူဇာဒါနဘူဇာဒီဖရာသမားကို၎င်းဟုတ်ဗျာဂါရဝိနဆိုယူသည်သောအဖြစ်၎င်းဆိုနော်ဂါရဝသူမတ္တရပြီးတော့ဂါရဝပြူတာအဲ့ဒါဂါရဝမြောက်ဆုံးလို့ဆိုပြီးနိဝါဒဆိုတာခီချင်းချင်း၅ပါးနဲ့ဒီလိုအောက်ကိုချတာအဲ့ဒါမန်ချတာနိဝါဒ ဒီလိုကဟိုလက်အုပ်ကလေးနဲ့ချီပြီးတော့ဟိုနာမတ္တရရင်းနဲ့လည်းရနိုင်တယ်လေအဲ့ဒါခါရဝဒီချီချင်းချင်းငါးပါးနဲ့ကြမ်းထိအောင်လုပ်ထားဖို့နိဝါဒဟင်ကာရဝနဲ့နိဝါဒနှမျိုးเนาะနော်မမီเนาะကာရဝေနယူတည်သောအချင်း၎င်းနိဝါဒေနသာ မန်ချသောအခြင်း၎င်းဟုတ်ဗျာဟင်ဟုတ်ဗျာအေဘုဒ္ဓဒိနာယရဏနာနိမိတံဝအာသရိယဝါဝန္တာမတိရတာပုတ်ပန်းဆိုဟုတ်ဗျာဟင်အဲတိရတာပုတ်ပန်းဆိုတာတို့ကောင်းမှုကုသိုလ် ပီလာယူကန်ဒီရဲ့ရှေ့ဆုံးပေါ်ဗျာဒါနာပြုကန်ဒီရဲ့ရှေ့ဆုံးကိုတတိတော်တို့ခါရဝပြုပါတယ်လို့ပြောတာဟုတ်နော်ဝန်ဒါမပိလာတာပုတ်ပန်းဆိုတာပုတ်ပန်းဒါနာမပြုမီရှေ့ဦးစွာပုတ်ပန်းပီလာမဆောက်ပြီးမီရဲ့ရှေ့ဦးစွာအဲ့ဒါကိုပုတ်ပန်းလို့ဆိုလို့တယ်ကိုဆိုတာကိုလည်းဒီအိုးဗျာပိလာဒီပါဟင်ဒီပါဟင်အဲ့တော့ဒီပိထားဗျာဟင် အဲခမထကတဒေါသမောတတိတော်တို့ပြမခဲ့ဘူးတဲ့ဖရာဆိုစုတို့ဘဝဆက်ဆက်ကဘယ်ဖရာနဲ့ကြုံတို့ကဘာသာကြဖြစ်ပြီးပြမမှာပေါ့ဟင်ဖရာဆိုစုအဲ့ဒီဖရာဟောသမျှတရားအဲ့ဒီဖရာရဲ့တာဝကအားလုံးပေါ့တို့ပြမခဲ့ဘူးတဲ့အတိတ်တိတ်တိတ်တိတ်ဘဝပေါင်းများစွာကဘာပေါင်းများစွာက ကျူးလွန်ခဲ့တဲ့အဖြစ်တွေကိုဒီမှာခမထကြီးပြီးတော်မူပါဆိုဖရာဒီကိုစားတရားအားလုံးရဲ့ကိုစားတန်ခါအားလုံးရဲ့ကိုစားတို့စီလာပြီးတောင်းပန်တာဟုတ်နော်မာမိတလားတို့ပြောသူမိပါဗျာဟင်မိပါဗျာအင်းတိနာပုံညင်နာအမာကံဆို တပည့်တော်တို့ဒီလိုဂါရဝနဲ့ယူတည်တာပြောတာနော်ဒီဝါဒဝန်ချတာပြောတာနော်ကောင်းမှုကြောင်းဟုတ်ဗျာတာပံတုခံတံပုံဇံတုချမ်းသာအားလုံးနဲ့ပြည်ဆုံးရပါလို့ဤတော်ဟုတ်ဗျာမုံဇံတုတပဒုက္ခတော်စွာခင်းရအားလုံးမှလုံးမြောက်ရပါလို့ဤလိုတောင်းတာမှန်ပြီလားမှန်ပါဗျာအင်းအဲ့တော့တို့ပေးနေကြ ဒါကရှမ်းနေကဒါနားထောင်နေကြဒူလာဟုတ်တွေတော့နားထောင်ဘူးသလားဟင်မောင်မောင်ဘယ်တော့မှနားထောင်ဘူးလို့တာပိတိယောဝိဝေသံတုပါဠိလိုပါဠိတာပိတိယောဆိုဖယားအဆူတရားအဆူဆူတန်ဃာအဆူဆူမှာပြမှမိခဲ့တဲ့ တာပိဒီယောဆိုအပြည့်ပေါင်းကိုဝိဝိဇန်တုကင်းလို့ကြပါစေလို့တို့ကပြန်စုပေးတာတာပိဒီယောဝိဝိဇန်တုဆိုတာလေဟင်တာပိဒီယောဆိုတာဟိုအပြည့်အလုံးပေါ့ဗျာဖယားမှန်တယ်တရားမှန်တယ်တန်ခါမှန်တယ်အဲပြင်းမှားမဲ့ခဲ့ဘူးတဲ့အပြည့်အလုံးကို အပြစ်အလုံးတို့သည်ဝိဝိသံတုကင်းလို့ကြပါစေသာပြောတာနော်မှန်ပါဗျာတောကောရောကောဝိနာတန်တုဆိုတာကိုမှာဖြစ်နေတဲ့တောကဘေးဟင်နော်ကိုခန္ဓာမှာဖြစ်နေတဲ့တောကဘေးယောကဘေးအလုံးမှာလည်းဝိနာတန်တုကင်းလို့ကြပါစေလို့တို့ကဆိုပေးပါနော်တို့ကပါဠိလိုပြီးတော့လူတိုင်းနားလည်မှာမဟုတ်လို့ပြောတာမှန်ပါဗျာဟင်မှန်ပါဟုတ်နော်မှန်ပါဗျာဟင် အဲခင်ဗျားတို့ကပါဠိနဲ့ဩဃာတဆိုတော့ကျုပ်တို့ကလည်းပါဠိနဲ့ပဲစုပေးထားပဲလေဟုတ်ဗျာတို့တော့ကိုကိုရတဲ့စုကိုလည်းဒီဦးမှာဟုတ်ဗျာဟုတ်ဗျာဟင်မာဒီဘုံတုံတရာရတော့တီးတင်တရာဓမ္မပေါင်းတို့ဒီအန္တရာယအန္တရာပေါင်းမာဘုံတို့မဖြစ်ကြပါစေနဲ့လို့ပြော မှန်ပါဗျာအာတရေပေါင်းမှာလုံးလုံးကြပါစေပြောတာနဲ့တူတူပဲမှန်ပါဗျာဟင်ဒုက္ခဒီကာယူကိုဘဝဒီဒီကာဒကမအလုံးတို့ဒီဒုက္ခတာချမ်းသာခြင်းကိုသူဒီကာစီရစီရဆိုဘဝဖြစ်ကြပါစေအဲ့လိုပြောတာနော်ဒုက္ခဒီကာယူကိုဘဝဆိုဟုတ်နော်အပိဝါရဏတိရိတ္တဆိုတာတော့ကြာပြီးပြီးသားပါဟင် ဟိုယူသေးသိယူသေးတိုက်တဲ့ပုဂ္ဂိုလ်များအားချစ်ခိုးခြင်းဖြင့်လေဟင်နေခံဟုတ်တာပသာတော့ဟောအမြဲတမ်းချစ်ခိုးသူဟာအာယုအသက်ကြီးပေးနိုင်တဲ့ဝေါနာဆင်းကြပေးနိုင်တဲ့အဆင်းလာတယ်ဆိုတာကဒါပေါ်မှာကြီးကဒီအဆင်းကနေပူလှတာပြောတာမဟုတ်ဘူးဟင်အဲတို့စိတ်ကလေးကြီးလာတော့ကိုယ်ကိုယ်လေးကြီးလာတာပြောတာဟင် ဟင်သိထိုးနေတဲ့အချိန်မှာဟိုဘယ်လိုကြီးနေလဲနာတော်ရင်ဒီလိုမလာပါဘူးဗျာဒီဖာထားလားမလာဘူးဗျာဟုတ်ကလားကျွေးကြီးသိထိုးနေတော့ကြည့်ရင်ပေါ့မလာပါဘူးဗျာဟင်ကျွေးကြီးကြည့်ရင်လှတာနဲ့မလှတာဘယ်ဟာကများလို့မလှတာများဟုတ်ကဲ့တို့တော့ဟုတ်တော့မပြောအောင်ဗျာဟုတ်ကဲ့မလားကျွေးကြီးမလှတာများရတယ် ဝရဏသွားရတာဆိုတာဓမ္မလားသိကြည်ရင်ကိုကြည်တာပဲလေဓမ္မဗျာအဲ့ဒီလှကိုဆိုလိုတယ်ဒုက္ခဟောချမ်းသာသိချမ်းသာသွားတာဓမ္မတပည့်သိချမ်းသာတော့ကိုသိချမ်းသာတာပေါ့ဓမ္မဗျာဟင်အမှားဆိုတာသိတကုသိတတိခွန်အားကောင်းလာဓမ္မဗျာဒီအဲ့ဒါနဲ့ပြည့်စုံပါလေလို့အဲ့ဒါပြောတာမှန်ပြီနော်ပြည့်စုံပြီးမယ်နော်ဟင်တာပိတိယောဝိဝိသံတုသောဟောရောဝိနာပံတု မာဒီဘဝံဒွန်တရာယဒုက္ခိဒီဃာယူကောဘဝအပိဝါရဏပိရိတနေသံဘုဒ္ဓသစာယီနောသာတာရဓမ္မဝတ္တံတိအာယုဝနောဒုက္ခံပလံဒီစနစ်ဖြစ်သွားတယ်ဒီဒိုးရတဲ့အင်းကြီးမပါဘူး ပါလေဗျာအဲဒုစိတ်ဆိုင်မှာမကားပါဗျာဟင်ဒုနာလေးလည်းညောက်ပါဆိုဒီလိုလေးလုပ်ကြဒုနာလည်းဒီလိုလေးလုပ်ကြအာမကြိုက်ဘူးဗျာဘေးဒုဘေးနဲ့ဆူတဲ့အိမ်ကြီးမပါဘူးဗျာဟာ